ကိုစိတ်နဲ့ဖြာချမ်းသာစွာဖြင့်ဆရာ ယရဏမြတ်သုံးပါးနဲ့တကွာဟာလားဆရာတော်ဘုရားကြီးဒီလာကိုဓမ္မလေးကိုပညာကိုလို့ကိုအာယုံပြု၍ယူသေးစွာရှိဖို့ကြောကြပါကုန်လို့ထိတ်ဆုံးပါလေအဲ့ဒါအဆောင်ကတိုက်တော်နေ့စဉ်တိုက်တော်ဇန်နေလူကအဲ့ဒါတိုက်တော်ကိုဟောလာတာဆိုပုံစံကြလေးဖြစ် 1969ခုခရစ်သက်က2023အောက်တိုဘာလ9ရက်ကောဇာသက်က1385ခုနှစ်တော်သလင်းလာပြည့်ချို10ရက်နေ့တရားစခန်းတတိယတတိယနေ့ပါယန္တာမြတ်3ပါးနဲ့ဘောဓိဉာဏ်သစ္စာရှင်ယန္တာမြတ်3ပါးနဲ့ဘောဓိဉာဏ်သစ္စာရှင်ပြီးဆရာတော်ဘုရား ကြီး၏တိလဂုံတမာရီဂုံပညာဂုံတို့ကိုအာရုံပြု၍ယုသေစွာရှိခိုးကြောကြပါကုန်။အာမေန် ကောတထသီလံ တာတိယံပိဗုဒ္ဓံတရဏံကိသာမိတာတိယံပိဓမ္မံတရဏံကိသာမိတာတိယံပိသံဃံတရဏံကိသာမိတာတိယံပိဗုဒ္ဓံတရဏံကိသာမိတာတိယံပိဓမ္မံတရဏံကိသာမိတာတိယံပိသံဃံတရဏံကိသာမိတရားကိုလေစိတ်ဝေဆွေအမြဲစိကံ ခရစ်သက်ပင်2023ခုနှစ်အောက်တိုဘာလ9ရက်နေ့မနေ့၈နိုင်အချိန်တွင်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားမှာရှိတဲ့ဥတလကာယတရားရိပ်သာအတွင်းတရားအထုတ်နေတဲ့ယောဂီများအားလုံးတို့အတွက်ဒီနေ့ကမနေ့ကပြောပြထားတာတော်ဓမ္မ အကြောင်းလေးကိုလေ့လာကြတယ်ပရမတ်အကြောင်းလေ့လာတယ်ဆိုပေမဲ့ဒီထက်ပိုပြီးတော့လေ့လာဖို့တော့တက်တာဒီထက်ပိုပြီးပြည့်ပြည့်စုံစုံလေ့လာဖို့လိုပါတယ်ဒါပေမဲ့လို့အချိန်ကနည်းတဲ့အခါကျတော့သူ့ရဲ့နဲ့သူပြောရမယ့်ဖိုင်းလေးတွေရှိလို့တချို့ဟာတွေကတော့ဟိုတိတိတိထိုက်တာလည်းပဲပြောလို့ရသဘောပေါက်နားလည်ထားဖို့ အဲ့လိုနားလည်ထားခြင်းအဖြစ်ပါအကျိုးကျေးဇူးရလဲလို့ဆိုတဲ့အခါကျတော့ကိုလှုပ်တဲ့အခါကျတော့သိစရာလေးကိုသိနေတာရှုစရာကိုရှုမှတ်နေရမှာကဒါဒါလိုက်တစ်ဆက်တည်းလုပ်ရမယ်လို့လှုပ်ရင်လှုပ်ရင်လည်းတစ်ခုခုကြုံတွေ့လာတယ်ဆိုရင်ကိုကဒါလေးကိုသဘောပေါက်နားလည်ထားတဲ့အတွက်ဒါပါပဲဒါဘယ်လိုပဲလို့အလွယ်တကူကိုကိုကိုကိုလှုပ်တဲ့အလုပ်ကိုနားလည်ဖို့ပေါက်သွားတယ် လမ်းကြောင်းမှန်ကိုရှောက်ပြီးသားဖြစ်သွားတာလမ်းမမားတော့နော်အဲ့လိုမမဟုတ်ဘူးဆိုကိုယ့်ကိုဘယ်ရောက်ရောက်မှမသိဘယ်လိုလုပ်နေမှလည်းမသိဒီလိုဖြစ်နေဒါကြောင့်မို့ဒီကနေ့ကတော့ပရမတ်ကိုတော့သိပြီသိတယ်ဆိုတာကတော့တုတ္တမယဉာဏ်နဲ့တော့သိပြီပေါ့နော်ပရမတ်ကတော့ဉာဏ်ဖြစ်မှသိပါအဲ့တော့ ပရမတ်ကိုဘယ်လိုဖော်ထုတ်လဲသိတော့သိပါဘူးเนาะကိုရဲ့ရှုမှတ်မှုတွေမှာပညာလည်းပါတယ်ပရမတ်လည်းပါနေတယ်ဘာရှုရှုဒါကတော့ပညာပဲပရမတ်ပဲလို့နားလည်တော့ပေါက်ဖို့လိုတယ်ပညာမှပရမတ်မှယူရင်းနေဖို့တော့မဟုတ်ဘူးလေပညာလို့ရှုနေတာဟာပညာဖြစ်နေတယ်ငါက ဝိပဿနာရှုနေတဲ့အတွက်ပရမတ်ကိုသွားရမယ်ဒီလိုတော့သိရမယ်ဒီလိုတော့သိရမယ်အဲ့တော့ဟိုပညာကိုတီးတတ်မရှိဘူးပရမတ်ကိုပဲရွေးရှုမယ်ဒီလိုဆိုလိုတာမဟုတ်ဘူးကိုကပရမတ်ဉာဏ်မပေါက်သေးပဲနဲ့ပရမတ်ကိုရှုလို့မရနိုင်ဘူးပထမပိုင်းမှာတော့ရိုးရိုးထွေးထွေးဖြစ်နေမှာ ရိုးရိုးထွေးထွေးဖြစ်နေပြီလေလို့ဝိပဿနာကိုရှုတဲ့ပုဂ္ဂိုလ်တရားအနေနဲ့ဘယ်လို direction ပေးထားရမလဲပရမတ်ကိုပညာဖြစ်သွားပြီပညာပဲဒါပေမဲ့ငါဥတီချက်ပြီပရမတ်ဖြစ်တယ်ဆိုတာကိုလည်းသဘောပေါက်နိုင်တယ်ပရမတ်လို့လည်းသဘောပေါက်နိုင်တယ်ကိုယ့်ရဲ့ဉာဏ်ကြောင့်ဒီအာယုတစ်ခုသေးကပဲဉာဏ်နေတဲ့ပုဂ္ဂိုလ်ကြီးအတွက်သမာဓိအားနေတဲ့ပုဂ္ဂိုလ်တွေကပညာဖြစ်နေပါ ကိုကသွားမှာကပရမတ်ကိုသွားမှာဆိုရင်ပရမတ်ကိုဥတီချက်ထားပြီးတော့အလုပ်လုပ်ဖို့လိုအပ်တယ်။နော်။ဒါကြောင့်ပရမတ်ကိုဘယ်လိုပေါ်ထုတ်မလဲဆိုတဲ့တရားလေးဒီနေ့ဟောကြားနာကြရအောင်။တရားမဟောသိမီတရားမနာသိမီမြတ်စွာဘုရားရှင်ကိုနမောတတသုံးကြည်ဆို၍ဘုရားရှင်ကိုဟောကြားရအောင်။နမောတတဘဂဝတောအရဟတောသမ္မာသမ္ တ္တနမောတတ္တဘဂဝတောအရဟတောတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တပရမတ်ကိုဘယ်လိုဖော်ထုတ်ရမလဲဆိုရင်ယောဂီတွေအနေနဲ့ဆိုပြီးသဘောပေါက်တယ် ဘာနဲ့ပေါ်ထုတ်ရမလဲရှုမှတ်မှုနဲ့ပဲပေါ်ထုတ်ရမှာရှုမှတ်မှုဆိုတာဘယ်လိုကိုစားပြုနေပြောတယ်တတိနဲ့တကွဘယ်လိုပါနေသေးလဲဝရိယပါနေတယ်ရှုမှတ်မှုဟာဘယ်လိုဤလုပ်ငန်းလဲဆိုတော့တတိနဲ့ဝရိယတို့ရဲ့အလုပ်ဖြစ်ပါတယ်ငါကရှုနေတာမဟုတ်ဘူးဟုတ်တယ်မလားငါရှုနေတာမဟုတ်ဘူးဘယ်သူနဲ့ဘယ်သူကပဲရှုနေတာလဲ တတိနဲ့ဝိရိယကပဲရှုနေတာအဲ့တော့ငါကရှုနေတယ်လို့ဆိုရင်အတင်းလို့ထူတာလားအဲ့ဒီတည်းမှာငါထည့်လိုက်ပြီဆိုရင် ရှုနေမှနေရမအေးတော့စိတ်မအေးတော့ဘူးပေါ့အတင်းမြင်အောင်လှုပ်တာတို့အောင်ပြတာကိုမကြည့်နိုင်တာတို့ကိုကြည့်ကျင်တာကြည့်တာတို့ကိုကြည့်ကျင်မြင်ကျင်တဲ့ဟာအတင်းလှုပ်ယူတာတို့ဒီလိုဖြစ်သွားတတ်တယ်အဲ့တော့သူ့ရဲ့လုပ်ငန်းကဘာနဲ့ဘာရဲ့ တတိယဝရိယရဲ့အလုံးလုံးတွေဟာအဲ့ဒါလေးကိုဟိုဗမာလူပြောတော့ရှုတယ်မှတ်တယ်ပွားတယ်ဆိုသူသုံးတယ်အဓိပ္ပာယ်အားလုံးကတော့ဘာနဲ့ဘာရဲ့လုပ်လဲတတိနဲ့ဝရိယဤအလုံးဖြစ်ပါလေရှုတယ်လို့ပဲပြောပြောမှတ်တယ်ပဲပြောပြောပွားများတယ်ပဲပြောပြောအတူတူပဲနော်အထောက်ကိုပြုပေးရတာ ဒါပရမတ်ကိုဖော်ထုတ်တဲ့အခါမှာလေသူတို့နှစ်ခုပဲလောက်ပါတာလေနော်ရှုမှတ်မှုနဲ့ဖော်ထုတ်ရမှာတော့ကိုယ့်ရဲ့ရှုမှတ်မှုဟာဘလောက်အားကောင်းတယ်လဲဒါပေါ်မှာမူတည်တယ်ကိုယ့်ရဲ့ရှုမှတ်မှုဟာဘလောက်အင်အားရှိတယ်လဲဘလောက်အားကောင်းတယ်လဲရှုမှတ်မှုကဘလောက်အလုံးလုံးနိုင်တယ်လဲအလုံးလုံးနိုင်တဲ့ဒါနဲ့အများပရမတ်ကမြန်မြန်ခရီးပေါက်ပါနော် အဲ့တော့ဒီပရမတ်ပေါ်ထုတ်နည်းလေးကိုကျေးဇူးတော်ရှင်ပါဘုရားမြတ်ဆရာတော်ဘုရားပြောထားတဲ့စကားလေးအတိုင်းဓာတ်ရိုက်ပြောပြမယ်။ဆရာတော်ကြီးပြောထားတာလေးကဟိုနည်းနည်းထင်လွင်မြင်လွယ်တာပေါ့နော်။အဲ့တော့ဘုန်းကြီးတို့ကိုယ်စကားလုံးမပါဘဲနဲ့ဆရာတော်ကြီးပြောတာလေးတွေတချို့ဟာလေးဓာတ်ရိုက်ပြောပြမယ်။အဲပညာပေါ်နေလို့ရှိရင်တဲ့ပရမတ်မြုပ်နေတယ် ပညာပေါ်ရင်ဗာမြုပ်နေပါလေပရမတ်မြုပ်နေမယ်ဆိုပညာပေါ်နေတယ်များပရမတ်မပေါ်ဘူးပေါ့ပညာပဲဖြစ်နေတယ်များပရမတ်မဖြစ်ဘူးသဘောပေါက်လားပရမတ်မဖြစ်ဘူးဆိုလို့ရှိရင်ဝိပဿနာလည်းမဖြစ်ဘူးเนาะအဲ့ဒါပရမတ်မြုပ်နေတယ်များတော့တဲ့ယောဂီတို့အရှိကိုအရှိတိုင်းမမြင်နိုင်ဘူးပရမတ်မြုပ်နေရင် အရှိကိုအရှိအတိုင်းမမြင်နိုင်ဘူးမမြင်နိုင်ရင်ဘယ်လိုဖြစ်တူဆိုတော့တဲ့မိုးကုတ်မှာဗရမညာဆိုတာရှိတာလူတိုင်းသိတယ်မမြင်နိုင်တာဘာကြောင့်မမြင်နိုင်တာလဲဆိုတော့အဲ့ဒီဗရမညာတွေကိုရှိတဲ့နေရာကိုဘာတွေဖုံးနေလဲဆိုတော့သူကမြေဖုံးနေတယ်သူ့ပုံမှာဖုံးထားတဲ့မြေကိုဖော်ထုတ်နိုင်မှာဗရမညာကိုတွေ့မှာ အပေါ်ယံကမြေလွာကိုဖယ်လိုက်မှ အတွင်းထဲမှာပါရှိပရမညာရှိပညာနဲ့ပရမတ်ကလည်းအဲ့ဒီအတိုင်းပဲတဲ့အာထုခါစမှာဆရာတော်ကြီးကဝင်လေထွက်လေကိုပမာပြုပြီးပြောတာလေအာထုခါစကတော့တဲ့ဝင်နေထွက်တယ်လို့မှတ်ခိုင်းတယ်အဲ့တော့ဝင်နေထွက်တယ်အဲ့ဒီဝင်နေထွက်တယ်ဝင်နေထွက်တယ်လို့ ဒီလိုရှုမှတ်နေတာကိုပဲတတိကိုနာမည်တစ်မျိုးပေးတယ်သူကတွားပို့မှုတတိလို့ပေါ့ဆရာတော်ရတော့တယ်ပါတတိလို့တော့တယ်ပွားပို့မှုတတိဝင်နေထွက်တယ်လို့ဒီလိုပွားပို့ပေးရတယ်ပွားတယ်ပွားပေးနေရတယ်အပြင်ကနေပွားပို့မှုတတိကိုလုတ်ပေးရပါမယ်တတိကိုနာမည်တစ်မျိုးသုံးလိုက်တယ် အပြစ်ပွားဖို့ကိုသုံးလိုက်တာဟာဖြစ်ရင်ဝင်လေလေးဝင်လာတယ်ဝင်နေဝင်စားကနေဝင်အဆုံးအထိကြည့်နိုင်ဖို့လိုတယ်ဝင်စားကနေဝင်ဆုံးကြည့်နိုင်ဖို့လိုတယ်နောက်တစ်ခါအဝင်ဆုံးသွားတော့ဘာပေါ်လာမလဲထွက်လေပေါ်လာမယ်ထွက်လေလေးပေါ်လာတဲ့အခါကျတော့လည်းပဲထွက်လေလေးအစကနေအဆုံးအထိကိုတတိယဘေးကနေ ထွက်တယ်လို့ဒါရှုမှတ်ရမယ်။ဝင်စားကနေဝင်ဆုံးလေးကိုလည်းသိပြီးတော့ဝင်နေလို့မှတ်တယ်။ဟုတ်တယ်မလား။အဲ့လိုမှတ်တာကိုပွားဖို့မှုလို့ခေါ်ပါလေ။ဘာလို့ခေါ်လဲ။ပွားနေရတဲ့သဘောပေါ့နော်။ပွားဖို့မှုတတိအဲ့ဒီပွားဖို့မှုတတိယဘယ်ထိသူသွားရမှာလို့ဆိုတော့နိဗ္ဗာန်ထိအောင်သွားရမယ်တဲ့။ဒါတတိကိုပဲမှတ်နာမည်ပေးလိုက်တာ။ ပွားပို့မှုတတိအဲ့ဒီပွားပို့မှုတတိကဘာကိုကိုစားပြုတတိလို့ဆိုတော့တဲ့တွင်နဲ့ဗရမ ्या ရှိတဲ့နေရာရောက်အောင်တူးရတဲ့အခါမှာတွင်ပြားကိုအဲ့ဒီဗရမ ्या ရှိတဲ့နေရာရောက်အောင်သွားရပါလေအပြင်ကနေအပြင်တတိလို့သူကသုံးတာကိုပွားပို့တတိဆိုတာအပြင်တတိလို့သုံးတယ်ဆရာတော် ဝင်ဘလူနေတယ်လဲထွက်ဘလူနေတယ်လဲဆိုတာကိုတဲ့ဒီနာသီဝထိတ်ကြီးကနေကပ်ပြီးတော့အာပြုံပြုတ်တဲ့အတွင်းတတိလေးမရှိနိုင်ဘူးလားခုနကအပြင်တတိအတွင်းတတိဒီလိုနှစ်ခုခွဲလိုက်တယ်နော်အပြင်တတိကဘာလဲတော့ယူယူဝင်နေထွက်တယ်ဝင်နေထွက်တယ်ဆိုအပြင်တတိအဲ့ဒီအပြင်တတိကမှတ်နေတဲ့ခင်မှာမှအတွင်းမှာဖြစ်နေတဲ့သဘာဝကိုလိုက်ကြည့်တာ အတွင်းတတိလို့ခေါ်တယ်အပြင်တတိအတွင်းတတိနှစ်ခုလုံးသုံးဖို့လိုပါတယ်နော်သဘောပေါက်လားအပြင်တတိကပွားတယ်ဝင်နေထွက်တယ်ဝင်နေထွက်တယ်လို့ဒီလိုပွားနေတော့ညာလေအဲ့ဒီဝင်နေထွက်တယ်လောက်နဲ့ရပ်မနေနဲ့အတွင်းတဲကပရမညာရှိနေသေးတယ်ပရမညာရောက်အောင်တူးပါအတွင်းတတိ ကကြတော့ဘာကိုမြင်အောင်ကြည့်ရမလဲဆိုတော့ရိုးရိုးဒါကြောင့်မို့ဝင်နေထွက်တယ်သွားချတယ်လမ်းနေချွာတယ်ဖောင်းနေပိတ်နေဆိုတာကပွားဖို့တတိခေါ်တယ်အပြင်တတိဝင်နေထွက်တယ်ဝင်ဘလို့လဲထွက်ဘလို့လဲဘယ်လိုလဲဘာလဲဘလို့တွေပြုတ်မှုရှိတယ်ဘလို့လှရှားမှုရှိတယ်လို့သူ့အကြောင်းအရာစုံကိုနိုင်ပြီးတော့ကြည့်တာကိုအတွင်းတတိ နှစ်ခုလုံးသုံးရမယ်နော်အပြင်သတိကြီးကြီးပဲဘုန်းကြီးတို့လုပ်နေရင်ပညာမပါဘူးဘာပါမှအတွင်းသတိပါမှဒီရဲ့ကိုရှုနေတဲ့ရှုွက်ရဲ့သဘာဝတရားတွေရဲ့အရင်းအမြစ်ကိုပေါ်ထုတ်တယ်။ဒါကြောင့်ပွားဖို့တတိလို့ခေါ်တဲ့အပြင်တတိပေါ့နော်။အတွင်းတတိကိုတော့အောင်းမိတ်တတိလို့ဆရာတော် ပွားဖို့တတိနဲ့အောင်းမိတတိအဲ့ဆိုဒါကလိုလားမလိုလားအတွင်းတတိနဲ့အပြင်တတိဟောပေါ့လေနော်အဲ့တော့အပြင်တတိကိုရှုမှတ်နေပြီမယ်လို့ဘာပါရအောင်မလဲအတွင်းတတိလည်းထည့်သွင်းထားဘူးလို့လားမလို့လားနော်အပြင်တတိနဲ့ကြီးပဲဆိုရင်ကိုကခြေလန်းတလန်းလန်းနဲ့ဆိုချွမ်းရတယ် ဒါဒါအပြင်သတိလှမ်းတယ်ခြားတယ်အပြင်သတိချွာတယ်တဲမှာဘာတွေပါသလဲဘာတွေကိုသိသလဲလို့အကြောင်းအရာစုံကိုလေ့လာကဲခတ်တာကိုကြတော့ဘာလို့ခေါ်လဲအတွင်းသတိလို့ခေါ်လားမခေါ်ဘူးလားနော်အောင်းမိသတိနဲ့ဘာခေါ်လဲပွားဖို့သတိပွားဖို့သတိကိုအပြင်သတိအတွင်းသတိလေးကိုကြတော့ အောင်းမေ့တတိတဲ့အောင်းမေ့တတိကဝင်ဘလူနေတယ်လေထွက်ဘလူနေတယ်လေလို့ဒါရှုမှတ်နိုင်ဖို့လိုပါလေဥပမာပေးရမယ်ဆိုရင်တဲ့မစားဘူးတဲ့အစားအစာကိုစားတဲ့အချိန်မှာဘလို့ဖြစ်လဲဆိုမစားဘူးတဲ့အစားအစာကြတော့လူကလေဘလို့ရတာများရှိမလဲဟုတ်လားအစမလားငံမလားအာတို့တို့ဟိုကြိုက်ပါမလား ဘာတွေနဲ့လောက်ထားသလဲဆိုတဲ့ဒီစားတောက်မှုပေါ်မှာအမှုမဲ့အမှတ်မဲ့မစားဘူးလေဟုတ်တယ်ပေါ့လားဘုန်းကြီးတို့ဆိုရင်ခရီးသွားတာများတော့ဟိုနားရောက်ရင်ဟိုမက္ဆီကန်အစားစားတာရှိတယ်နော်အီတလီယန်အစားစားတွေရှိတယ်ကိုယ်လည်းမစားတတ်ဘူးဘလို့ရတာရှိမလဲကိုယ်အဆင်ပြေပါမလားနှစ်သက်ပါမလားအာကိုကိုရဲ့ဟိုကနေကြိုက်ပါမလားပေါ့ဗမာပါဇက်နဲ့ကြိုက်ပါမလားအဆင်ပြေပါမလားအများကြီးစဉ်းစားတယ် အာကနေဒါနေအမေရိကပြန်လာတဲ့အချိန်တုန်းကဆိုရင်လေစိတ်မှာစားခဲ့ရတယ်ဘာစားမှန်းလည်းမသိဘူးပေါ့နော်ရှိတာစားရတဲ့ခါကအဲ့ဒီလိုမျိုးတွေစားတဲ့ခါမှာကိုကစူးစမ်းရတယ်လေ့လာတယ်ဒါဘာမှလိမ့်မလဲဘာလဲခောက်ဆွဲတော့ခောက်ဆွဲပဲဘယ်လိုရလာရှိလဲဘာတွေနဲ့လှုပ်ထားလာလဲအတီးရွက်တွေစားခဲ့ရတယ်အဲ့ဒီအတီးရွက်တွေ mayonnaise တွေနဲ့သူကလှုပ်ထားတယ်ပြီးတော့ ကိုစားနေကြပုံစံမဟုတ်တဲ့ခံစားတော့စူးစမ်းရတာလေးလာတာပေါ့ကိုရဲ့ဝမ်းပိုင်းနဲ့ကန့်ရင်လားကျန်းမာရေးနဲ့ကန့်ညီပါမလားသူတို့ရဲ့အစားတော့ကဘယ်လိုလဲဆိုတော့အများကြီးဆင်ခြင်ပြီးတော့စားရတယ်လေအဲ့ဒီလိုပဲအစားဆရာတော်ကြီးဥပမာပေးတာကမစားဘူးတဲ့အစားအစာကိုစားရတကယ်သူပဲတဲ့နော်မစားဘူးတဲ့အစားအစာကိုစားတဲ့အခါမှာမစားဘူးတဲ့အစားအစာစားတာကဘယ်လို မှုအမဲ့မမဲ့စားလားစင်ကျင်စိတ်ကလေးနဲ့စားလားစင်ကျင်ရတယ်လေသူတိကျအကဲခတ်ရတယ်စင်ကျင်ရတယ်စင်ကျင်စိတ်ကလေးနဲ့စားတဲ့အတွက်အဲ့ဒီအောင်းမေးစိတ်နဲ့စင်ကျင်စိတ်ကအတူတူပဲတဲ့အတွင်းတတိနဲ့အတူတူပါပဲဒီဟာကိုတိကျလေ့လာအကဲခတ်တယ်ဘာလဲဘာလဲဘာလဲဘာလေးနဲ့လှုပ်ထားလဲဘယ်လိုလှုပ်ထားတယ်စသဖြင့် မစားတဲ့အစားအစာကိုစားတဲ့အခါမှာဆင်ခြင်စိတ်ကလေးနဲ့စားတယ်လို့ပဲအာယုတစ်ခုကိုရှုမှတ်ပွားများတဲ့အခါမှာလည်းပဲအောင်းမေတ္တိကအဲ့ဒါကိုကိုစားပြုပါလေအောင်းမေတ္တိကဘာကိုစားပြုတော့ဟင်စင်ကျင်စိတ်ကိုကိုစားပြုတယ်အကဲခတ်တဲ့စိတ်ကိုကိုစားပြုတယ်အောင်းမေစိတ်နဲ့စင်ကျင်စိတ်တူလားမတူဘူး အောင်းမေ့တတိနဲ့စင်ရှင်တဲ့တတိနဲ့တော့တူလားတူတူတူပဲเนาะဒါကိုဘလို့လဲလို့ဒါတေချာအကဲခတ်နေတဲ့စိတ်ကိုခေါ်တယ်အဲ့ဒါကိုအတွင်းတတိဒါကြောင့်မို့အပြင်တတိနဲ့အတွင်းတတိလို့နှမျိုးရှိတယ်လို့ပွားဖို့တတိနဲ့အောင်းမေ့တတိလို့နှမျိုးရှိတယ်အဲ့ဒါတော့ဘုန်းကြီးကတတိရဲ့လုပ်ငန်းတစ်ခုကိုလုပ်တဲ့အခါမှာ တတိကိုနာမည်ပေးလိုက်တဲ့အခါသဘောပေါက်ရမှနှမျိုးထွက်လာတယ်။အရင်အရေးကြီးတာပဲဒီဥစ္စာနော်။မှတ်တယ်ရှုမှတ်မှုတိုင်းမှာရှုမှတ်မှုတိုင်းမှာဝင်လေမှတ်တယ်ထွက်လေမှတ်တယ်ဖောင်းနေပိန်နေမှတ်တယ်ချွားတယ်လန်းတယ်ချတယ်မှတ်တယ်ဘယ်လိုပဲမှမှမှတ်မှုတိုင်းမှာဘယ်နှခုပါရမလို့နှခုပါရမယ်ဘာနဲ့ပါလို့အောင်းမိတတိနဲ့ ပွားဖို့တည်းအဲ့ဒီနှစ်ခုရှိတဲ့အထဲမှာတဲ့ဝင်နေထွက်တယ်ဝင်နေထွက်တယ်လို့အပြင်းတတိလို့ခေါ်တယ်ပွားဖို့တတိဟာဆိုရင်ဘာကိုတာဝန်ယူတယ်လဲဆိုတော့ပညာကိုမြုပ်ပြစ်နေတာပညာကိုမြုပ်ပြစ်နေတယ်ဆိုတော့ပရမတ်ပေါ်အောင်လုပ်တာပေါ့သူရဲ့တာဝန်ကပါလေပညာကိုမြုပ်ပြစ်ခြင်းတာဝန်ယူတယ် ပွားဖို့တတိယလေနော်အဲ့ဒီတဲမှာဝင်နေထွက်တယ်ဝင်နေထွက်တယ်ဒါပညာမြုပ်ဖြစ်နေတာတဲ့အဲ့လိုဆိုရင်တခြားတွေးအောင်မလားအတွေးလာအောင်မလားအတွေးမလားတော့ဝင်နေထွက်တယ်ဝင်နေထွက်တယ်လို့မှတ်ပါများလို့ရှိရင်နိုင်နိုင်နေနေရှုမှတ်လာနိုင်နေဆိုရင်အဲ့ဒါပညာကိုမြုပ်ဖြစ်နေတာပဲတဲ့နော်ဘာမြုပ်ဖြစ်နေတာတော့ ပြည့်မြတ်ကိုမြုပ်ပြစ်နေတာပဲတဲ့တခြားအတွေးတွေမလာတော့ဘူးဆိုတဲ့အခါကျတော့အတွေးမလာအောင်လေကိုကရှုနိုင်ဖို့လိုတာပေါ့နော်အတွေးမဝင်သာအောင်ရှုနိုင်ဖို့လိုလားမလိုဘူးလားလိုပါဘူးအဲ့တော့အတွေးမဝင်သာအောင်ရှုနိုင်ဖို့လိုတယ်ဆိုတဲ့အခါမှာတွေးလေတွေးတာကိုရှုရမှာဟုတ်ကွာတွေးတာတည်းလေရှုကြရပဲနော်အဲယောဂီတွေအားလုံးကမတွေးဘူးလားတွေးတယ် တွေးတာတရားမဟုတ်ဘူးလို့ဒီလိုသွားမယ်မစင်စားနဲ့တွေးတာဒီပင်လည်းတရားရှုစရာအာယုတစ်မျိုးပဲဒါမဟာသတိပ္ပဏာသုတ်တန်ကြီးထဲမှာဓာတ်ရိုက်လာတယ်ဒီစကားလေဘယ်လိုလဲလဲဆိုတော့ဝိခိတံဝါစိတ်တံဝိခိတံစိတ်တံတိပသနာတိတွေးတယ်စဉ်းစားတယ်ကြံစည်တယ်စိတ်ကူးတယ်ဒါတွေကိုလည်းတရားအဖြစ်ကိုပြောင်းလဲလို့ရပါတယ် တွေးတဲ့ပုံမှာဗာလေးပါအောင်ပြုဆိုင်မယ်။ပွားဖို့တတိနဲ့အောင်မေတတိနှစ်ခုပါအောင်ပြုဆိုင်လိုက်ရင်တွေးတာကဘာဖြစ်သွားမလဲ။တရားဖြစ်သွားမယ်။စိတ်ကူးတယ်စိတ်ကူးတယ်ကြံစည်တယ်ကြံစည်နေတယ်စဉ်းစားနေတယ်စဉ်းစားနေတယ်ဆိုတာအဲ့ဒါတွေအားလုံးကိုမလုပ်လို့ရတယ်။တတိဖြစ်အောင်လုပ်လို့တော့မရဘူးလား။ရှုမှတ်လို့မရဘူးလား။ရှုမှတ်လို့ရတဲ့အပိုင်းရှိတာ ရှုမှတ်လို့မရတဲ့အပိုင်းရှိတယ်။ဒါပေမဲ့ကိုကရှုမှတ်လို့ရတယ်လို့စိတ်ကသိဖို့သာလိုရင်းတယ်။ဘောပေါက်လား။တွေးနေတဲ့အချိန်သိချင်မှသိမယ်လေ။တွေးနေတာအတွေးထဲမှာစိတ်ကနှက်သွားပြီဆိုရင်အဲ့အတွေးနောက်ကိုစိတ်ကလိုက်သွားပြီဆိုကိုကမသိမသိနိုင်ဘူးပေါ့။မသိတဲ့အပိုင်းကိုခဏထား။ဒါပေမဲ့ကိုအသိစိတ်တတ်တယ်မှာပါရှိနေရမယ်။အတွေးဆိုတာရှုမှတ်လို့ ယဟန်လေးဆိုတာကိုစိတ်ကလက်ခံထားဖို့လိုလားမလိုလားအဲ့တော့တွေးတာကတိလိုက်ပြီးဟဲငါတွေးနေတယ်ကြည်စံပေါင်းတရားထိုင်နေထိုင်ပြီးတွေးနေတာတရားတွေတော့ပြက်ကုန်မှာမလို့မတွေးဘဲနဲ့အဲ့ဒီအတွေးလေးကိုစပြီးတော့လက်ခံပြီးတိတဲ့အချိန်ကစပြီးတော့မှဒီအတွေးကိုရှုမှတ်ရမှာပဲလို့ဆိုပြီးတော့မှချက်ချင်းကြီးဖောင်းနေပိနေသွားမရှုနဲ့ဝင်နေထွက်တယ်ကိုသွားမရှုနဲ့တတိယတဲ့အချိန်ကနေစပြီးတော့ ဒီအတွေးလေးကိုရှုလိုက်ပါဦးเนาะတွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်ဆိုတာပွားဖို့တတိပေါ့เนาะအဲ့တော့အောင့်မေတတိကဘယ်လိုလုပ်လဲဒီတွေးတာကိုဒါအများကြီးအကျဉ်းချဲလို့ရတယ်တွေးတာဆိုတာမနောဒွါရမှာဖြစ်တာသူ့ရဲ့အာယုကဓမ္မာယုဓမ္မာယုနဲ့မနောဒွါရတိုက်လို့မနောဝိညာဉ်စိတ်ဖြစ်တာဒါက နည်းနည်းစားပြီးတတိနဲ့ဆင့်ကျင်တာပေါ့နော်သို့တော်လည်းပဲစိတ်သူကအောင်းမေတတိလို့ခေါ်တယ်အတွင်းတတိကဘယ်လိုလိုက်ပြရတွေးတယ်အပြင်တတိက တွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်ကြံစည်တယ်စိတ်ကူးတယ်ဒီလိုရှုမှတ်နေတာပေါ့နော်ရှုမှတ်ရင်းနဲ့အတွင်းတတိကဘယ်လိုရှိရမလဲဆိုတွေးတယ်ဆိုတာစိတ်ကလုံနေတာစိတ်ဤ လုပ်ငန်းဘယ်သူကတွေးနေတာလဲမနောဝိညာဉ်ကတွေးနေတာဒီလိုလေးသိလိုက်တဲ့အခါကျတော့မနောကတွေးနေတာတွေးလိုက်တိုင်းတွေးလိုက်တိုင်းစိတ်ကတည်ငြိမ်မှုမရှိဘူးအေးချမ်းမှုမရှိဘူးဘာဖြစ်လို့လဲအတွေးကနေစက်နေလို့ဒီလိုသိလာတာပေါ့နော်တည်ငြိမ်မှုမရှိဘူးအေးချမ်းမှုမရှိဘူးစိတ်မှာဘာဝင်နေတော့အတွေးဝင်နေတယ် အဲ့ဒီအတွေးဝင်နေတာကိုလက်ခံပြီးတော့ငါဝင်နေတယ်ငါတွေးနေတယ်လို့မတွေးပဲနဲ့စိတ်ကတတတွေးတာကတတစိတ်ကတတတွေးတာကတတအဲ့ဒါကိုသိနေတာကတတဒီလိုခွဲလိုက်ပေါ့နော်စိတ်ကလေးကတတတွေးနေတာကတတအဲ့ဒီစိတ်တွေးနေတာကိုသိတာလေးကတတစီပဲ တွေးတာလည်းမမြဲဘူးလို့တွေးတာကိုဖြစ်ပြမြင်အောင်ရှုနိုင်လို့ရှိရင်ပို့ပြီးတော့အဆင့်တန်းမြင့်သွားတာပေါ့အဲ့ဒါဘယ်သူကကိုစားပြုလဲအောင်းမေတတိဆိုရယ်အတွင်းတတိယလိုက်ရမှာအပြင်တတိယတော့ဘယ်လိုတော့တွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်စိတ်ကူးတယ်စိတ်ကူးတယ်ကြံစီတယ်ကြံစီတယ်ဆိုတာပါလေအပြင်တတိယ အတွင်းတတိယဘယ်လိုနေရမလဲစိတ်ကဘာလို့နေလဲဒီချိန်မှာတွေးနေတယ်စိတ်နဲ့အတွေးနဲ့ပေါင်းနေတယ်အတွေးဆိုတာလောဘနဲ့တွေးနေတာလားဒေါသနဲ့တွေးနေတာလားငါကတွေးနေတာလားအတွေးလို့သိတာလားငါကတွေးနေတယ်လို့သိတာလားတွေးတာနဲ့သိတာနဲ့စိတ်နဲ့တခြားစီလားအဲဒါက तू ကဘယ်လိုကကိုစားပြုတ်လဲ အောင်းလေးတတိယဥစားပြုမယ်အတွင်းတတိနဲ့အပြင်တတိနှစ်ခုပူးပြီးတော့အလုပ်လုပ်ဖို့လိုလားမလိုဘူးလားဟိုပေါက်တယ်နော်အတွင်းတတိနဲ့အပြင်တတိနှစ်ခုပူးပြီးတော့အလုပ်လုပ်ဖို့လိုတယ်တနည်းအားဖြင့်ဒါဆရာတော်ဘုရားကခွဲခြားပြလိုက်တဲ့အခါကျတော့ရှုမှတ်မှုမှာအယံတန်ကိုကြီးသွားတယ်လေနော်ရှုမှတ်မှုမှာ အရန်ကိုတန်ဖို့ကြည်သွားတယ်ပို့ပြီးတော့ရှင်းရှင်းလင်းလင်းသိသွားတယ်ရှင်းရှင်းလင်းလင်းမြင်သွားတယ်ရှုမှတ်တဲ့ခါမှာဘလောက်ထိထိရရရှုရမလဲဆိုတာကိုသိသွားတယ်အပြင်တတိကပညာကိုမြုပ်ပေးတယ်အတွင်းတတိကပရမတ်ကိုဖော်ထုတ်ပေးတယ်အပြင်တတိကပါလေပညာကိုမြုပ်ပေးတယ်အတွင်းတတိကပရမတ်ကိုဖော်ထုတ်ပေးတယ်ဝင်နေထွက်တယ်ဝင်နေထွက်တယ်ဆို အဲ့ဝင်တယ်ထွက်တယ်ဆိုရှင်းမပံများလို့ရှိရင်ကြာလာတဲ့ခါကျတော့ပညာကပြတ်သွားပြီအတွင်းတတိကနောက်ကလိုက်တယ်ဝင်လေလေးကြီးလိုက်တဲ့ခါမှာဝင်လေလေးကအပြင်လေကဝင်လာတဲ့အတွက်အေးနေတာပေါ့နော်အေးအေးလေးဝင်သွားတာတွေ့တယ်ထွက်လေလေးကတော့ခန္ဓာကိုယ်တွေကနေထွက်ရတာဖြစ်တဲ့အတွက်နှွေးနေတတ်တယ်အဲ့ဒါအေးဓာလေးတည်တယ်နှွေးဓာလေးတည်တယ် ဝင်လေတိထွက်လေတိရနေပြီးတော့ပေါင်းဝိတတိကသူကဘာကိုမြင်လိုက်တော့အေးတာမြင်တယ်နွေးတာလေးမြင်လိုက်တယ်ဟုတ်တယ်မလားတော့ဝေလေဆိုတဲ့နာမည်ပျောက်သွားပြီးတော့ဘာနဲ့ဘာမြင်လဲအေးတဲ့လေဝင်နွေးတဲ့လေအဲ့တော့လေလေးနဲ့နွေးတာလေးနဲ့ အေးရလေးနဲ့လေလေးနဲ့အဲ့ဒီတဲမှာဘဒုကိုပုံမြင်တာအေးရကိုပုံပြီးမြင်တာလားလေကိုပုံမြင်တာလားအေးရကိုပုံပြီးသိတာလားနော်လေကိုပုံပြီးသိနေတာလားသိနေဒါအတွင်းတတိကိုအောင်းဝိတတိလို့ခေါ်တယ်အဲ့ဒါကတဖြည်းဖြည်းနဲ့ပရမတ်ကိုဖော်နေတာပွားဖို့တတိအပြင်တတိကပညာကိုမြုပ်ပြီးနေတာ အတွင်းတတိကပရမတ်ကိုဖော်ထုတ်ပေးနေတာအဲ့တော့နှွေးပြီးတော့ထွက်လာတယ်အေးပြီးတော့ဝင်သွားတယ်အဲ့ဒါလေးကိုတွေ့လိုက်တယ်ဆက်ပြီးတော့ရှုတယ်ရှုတယ်ဟိုအပြင်တတိအတွင်းတတိကတော့ပူပေါင်းပြီးတော့ရှုနေရပါပဲရှုနေတာတော့ဝင်နေထွက်တယ်ဝင်နေထွက်တယ်ပွားဖို့တတိနောက်မှာအောင်းနေတတိကကပ်ပြီးတော့လိုက်ရတဲ့အတွက် အပြင်တတိနဲ့အတွင်းတတိကိုညက်ပြီးတော့မှအာယုတစ်ခုရှုမှတ်တဲ့အခါမှာအာယုရဲ့သဘောမှတဖြည်းဖြည်းသိလာ။နှွေးတာလေးကိုဆက်ကြည့်တယ်။ဆက်ကြည့်တဲ့အခါနှွေးတာလေးလှုပ်နေတာ။နော်နှွေးတာလေးကမြဲနေတာမဟုတ်ဘူး၊ခိုင်နေတာမဟုတ်ဘူး၊တီးနေတာမဟုတ်ဘူး။နှွေးမှုလေးကဆက်တိုက်ဖြစ်နေတာ။နှွေးမှုကိုမသိတော့ဘဲနဲ့နှွေးမှုလေးဟာလှုပ်နေတာလေးသိတယ်။ပြက်နေတာလေး နော်လူရတာလေးကတခါလေသူကနွေးမှုတစ်ခုတည်းမဟုတ်ပဲလေနွေးမှုတနွေးပြီးမှတနွေးတနွေးပြီးမှတနွေးနွေးမှုလေးတွေဆက်တိုက်ဖြစ်နေတယ်ဆိုတာကိုထပ်ပြီးတော့မြင်လာတယ်အေးတယ်ဆိုတာလေအေးတာတစ်ခုတည်းဖြစ်နေတာမဟုတ်ဘူးအေးမှုပေါင်းမြောက်များစွာဆက်ဆက်ပြီးတော့ဒလဆက်ဖြစ်နေတာကိုဉာဏ်ကလိုက်နိုင်လာတယ်အဲ့ဒါဘယ်သူကသိတာလဲ အောင်းမေတတိရဲ့အားနဲ့ပွားရတာသူကဒါကြောင့်ပရမတ်ကိုဘုရားဖော်ထုတ်ပေးတယ်အောင်းမေတတိကဖော်ထုတ်ပေးတယ်အတွင်းတတိလို့လည်းခေါ်တယ်နော်အတွင်းတတိကဖော်ထုတ်ပေးနေတဲ့အခါကျတော့ဘုန်းကြီးကတဖြည်းဖြည်းနဲ့နှွေးလှုပ်လှုပ်အေးလှုပ်လှုပ်အလှုပ်တာလေးတည်တာလှုပ်တာလေးတည်တဲ့အခါကျတော့နှွေးတာကိုတည်တာလားလှုပ်တာကိုတည်တာလား ဘယ်ဟာကိုကိုကပို့ပြီးတော့မြင်တယ်လေအဲ့ဒီချက်မှာလူရတာမမြင်တော့ဘူးဘာမြင်လာတော့ပြုတ်ထာလေးမြင်တယ်တနည်းအားဖြင့်ပြက်တာမြင်တာနွေးတာရဲ့အပြက်ကိုမြင်တယ်အေးတာရဲ့အပြက်ကိုမြင်တယ်ဘောပေါက်တာအဲ့နွေးတာပျောက်သွားပြီးတော့ဘာမြင်လဲသူကဖြစ်တာနဲ့ပြက်တာနွေးတာလေးကိုရှုတဲ့အခါကျတော့နွေးတယ်လို့မမြင်တော့ဘူး ဘာမြင်လို့ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်နောက်တစ်ခုဖြစ်လိုက်တစ်ခုအဲ့ဒီတစ်ခုလေးကပြက်သွားလိုက်အဲ့ဒီနေရာတွင် ဖြစ်၍အဲ့ဒီနေရာတွင်ချုပ်သွားလိုက်နောက်တစ်ခုစားထိုးဝင်လာလိုက်ဖြစ်ချုပ်သွားလိုက်နောက်တစ်ခုစားထိုးဝင်လာလိုက်ဖြစ်ချုပ်သွားလိုက်ဆိုတိုးပြီးတော့အသိဉာဏ်ကတိုးပြီးတော့မြင်လာတယ်အဲ့တော့လူကြီးတွေလှုပ်ထာလေးပျောက်ပြီးတော့ဘာမြင်လို့သွားဖြစ်ပြမြင်လာတာ ဘာမြင်တာလဲပထမဆုံးတော့ဖြစ်တာမြင်တယ်နော်နှွေးတာလေးကလှုပ်တယ်လှုပ်တယ်လှုပ်တယ်နောက်ခံကြတော့ဖြစ်ပြဲဖြစ်ပြဲနောက်ခံကြတော့ပြက်တယ်ပြက်တယ်ဟောသူကလေအာအောင်းမေတတိကအာကောင်းလေလေပရမဉဏ်ကပေါ်လေလေပရမဉဏ်ကပေါ်လေလေဉာဏ်ဖြစ်လေလေတပရမတ် ကိုဖော်ထုတ်တဲ့နီးကလည်းပဲဘဒုကအဓိကလက်တယ်လေဘဒုကအဓိကတော့တတိကအဓိကပဲဟုတ်လားမဟုတ်လားအဲ့တတိထဲမှာမှာဘာတတိလဲအောင်းမေ့တတိလို့ခေါ်တယ်အတွင်းတတိကအဓိကဖော်ထုတ်ပေးတယ်ဒါကြောင့်မို့ရှုမှတ်ပါရှုမှတ်တိုင်းမှာတတိနှမျိုးပါရမယ်ပါလဲပါလို့အပြင်တတိနဲ့အတွင်းတတိပါရမယ် အပြင်တတိကပညာကိုမြုပ်ပေးဖို့တာဝန်ယူတယ်အတွင်းတတိကပရမတ်ကိုဟောထုတ်ပေးဖို့တာဝန်ယူတယ်ပရမတ်ပေါ်လေလေဝိပဿနာဉာဏ်ဖြစ်လေလေပရမတ်ပေါ်ပြီဆိုမှဝိပဿနာဉာဏ်ကလည်းဖြစ်လို့ရတာဟုတ်ဒါကြောင့်မို့လဲပရမတ်ပေါ်နိုင်လေလေပေါ်နိုင်လေလေဖြစ်ပြမြင်တဲ့ဉာဏ်ကရင့်တန်လေလေပဲနော်ဖြစ်ပြဆိုတာဘယ်လိုကိုစားပြုလဲဆိုတော့ အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဖြစ်ပျက်ကိုနာမည်သုံးခုပေးလိုက်တဲ့အခါကျတော့ပါလို့အနိစ္စလက္ခဏာလေးဒီဖြစ်ပျက်ကိုပြောတာပဲအနတ္တလက္ခဏာဆိုတာလေဒီဖြစ်ပျက်ကိုပြောတာပဲဒုက္ခလက္ခဏာဆိုတာလေဒီဖြစ်ပျက်ကိုပြောတာပဲဖြစ်ပျက်ကိုမိမိအသိဉာဏ်ကဘယ်လိုလက်ခံတယ်လဲဆိုတဲ့ပုံမှာမူတည်ပြီးတော့အနိစ္စလက္ခဏာမြင်တယ် ဒုက္ခလက္ခဏာကိုမြင်တယ်အနတ္တလက္ခဏာကိုမြင်တယ်လို့မိမိအသိဉာဏ်အားလို့ဆိုတာမြင်ပုံ၃မျိုးကိုပြသွားတယ်။သဘောပေါက်တယ်နော်။အဲ့တော့အနေစာလက္ခဏာမြင်မှုနဲ့တက်လာသလားအထက်ညာကြီးကိုဒုက္ခလက္ခဏာမြင်မှုနဲ့တက်လာသလားအနတ္တလက္ခဏာဉာဏ်မြင်မှုနဲ့တက်လာသလားဆိုတာတရားနဲ့တရားမတူဘူးပေါ့။အဲ့တော့ အနိစ္စတစ်ခုမြင်လို့ရှိရင်လည်းပဲကြံတဲ့နှစ်ခုကိုမြင်တာနဲ့တူတူလားတူလားတူလားတူတူပဲနော်လက္ခဏာအစစ်တွင်တစ်ခုမြင်အကုန်ဝင်သိတော့သည်လက္ခဏာအစစ်မှာတစ်ခုမြင်ရင်ကြံတဲ့သုံးခုအလုံးကိုသိတာနဲ့တူတူပါပဲနော်လက္ခဏာအစစ်တွင်တစ်ခုမြင် အကုန်ပင်တည်တော်သည်ဆိုတာသုံးခုလုံးတည်သွားတာပါပဲမိမိဉာဏ်ကဘယ်ကိုဥတည်ပြီးသွားနေတယ်လဲဆိုတော့တရားမတရားမတူဘူးပေါ့နော်အနေစံလက္ခဏာရှုတော့ကနေတက်လာသလားဒုက္ခလက္ခဏာကနေပြီးတော့သိမြင်မှုနဲ့တက်လာသလားအနတ္တလက္ခဏာကနေသိမြင်မှုနဲ့တက်လာသလားဘယ်ပေါ်မှာမျက်နှာလဲဒီဥစ္စာကကိုရှုနေတဲ့ရှုွက်ပေါ်မှာမြင်တယ် ကိုရှုနေတဲ့ရှုစိတ်ပုံမှာလည်းမြင်တယ်။ကိုရှုနေတဲ့ရှုပွဲလို့ခေါ်တဲ့ဖောင်းမှုပိန်မှုဝင်လေထွက်လေပူမှုအေးမှုလှုပ်ရှားမှုရွေ့မှုအဲ့ဒါတွေအားလုံးကအာယုံလို့ခေါ်တယ်။အဲ့ဒီအာယုံတွေအားလုံးမှာဒီလက္ခဏာ၃ခုရှိတယ်။အနိစ္စလက္ခဏာရှိတယ် ဒုက္ခလက္ခဏာရှိတယ်အနတ္တလက္ခဏာရှိတယ်ရှုနေတဲ့အရှုဉာဏ်ထဲမှာလည်းဒီသုံးခုရှိတာပဲအရှုဉာဏ်ထဲလည်းပဲတတိကလည်းပဲဘာလက္ခဏာရှိတာတော့အနိစ္စလက္ခဏာရှိတယ်ဒုက္ခလက္ခဏာရှိတယ်အနတ္တလက္ခဏာရှိတယ်အဲ့တော့တတိရှုမှတ်တယ်ဆိုတာဘာနဲ့ဘာရဲ့လုပ်ငန်းလဲတတိနဲ့ဝရိယရဲ့လုပ်ငန်း အဲ့ဒီတတိနဲ့ဝရိယသည်ပြီလေဖြစ်ပြပဲတတိကလည်းဖြစ်ပြဝရိယကလည်းဖြစ်ပြပဲပရမတ်ဆိုတာနှစ်ခုလုံးမှာရှိနေတာအရှုခံတရားမှာလည်းပရမတ်ဖြစ်ရမယ်အရှုဉာဏ်ကလည်းပရမတ်ဖြစ်ရငါကရှုနေတယ်အာယုံကတော့ဖြစ်ပြပါရဲ့ရှုနေတယ်ရှုစိတ်က ဖြစ်ပြမဟုတ်ဘူးမြဲနေတယ်ခိုင်နေတယ်မနေ့ကတတိလေဒီတတိနဲ့ရှုနေတာပဲဒီနေ့တတိယလည်းခုတတိနဲ့ရှုနေတာပဲမနေ့ကဝရိယနဲ့ဒီနေ့ရှုနေတာပဲဒီဝရိယစပြီးအာထုတ်ကြရမပျက်စီးတော့ဘူးတောက်လျှောက်လိုက်နေတယ်လို့ဒီလိုသိမြင်မှုကမှားသလားမှားသလားမှားတယ်အဲ့ဒီတတိရှုနေတဲ့တတိပင်လေဖြစ်ဖြစ် ရှုနေတဲ့ဝိရိယတည်ပင်လေအာယုံကိုမိပြီးတော့အာယုံကအနိစ္စတန်မူတံကုတောနိစ္စံဘဝိတတိအနိစ္စကိုမိပြီးဖြစ်နေတဲ့ဟာကဘယ်လိုလို့နိစ္စဖြစ်မလဲတဲ့နော်အနိစ္စတန်မူတံကုတောနိစ္စံဘဝိတတိ အနိစ္စကိုမိပြီးဖြစ်နေပါလေဆိုတဲ့အရာဟာနိစ္စဘယ်လိုလိုဖြစ်နိုင်လဲဒုက္ခကိုမိပြီးဖြစ်နေတဲ့အရာဒီဘယ်လိုလိုဒုက္ခဖြစ်နိုင်မလဲအနတ္တကိုမိပြီးဖြစ်နေတဲ့အရာဒီဘယ်လိုလိုအတ္တဖြစ်နိုင်မလဲနော်အနိစ္စကိုမိပြီးတော့ဖြစ်နေတဲ့တရားဖြစ်တယ်ရှုမှတ်မှုဆိုတာ အာယုံရှိလို့အာယုံကိုတည်တဲ့စိတ်ဖြစ်တယ်အာယုံပေါ်လို့အာယုံကိုရှုမှတ်တဲ့စိတ်ဖြစ်တယ်ဘုံပေါက်တယ်နော်ဖောင်းမှုမပေါ်လို့ရှိရင်ဖောင်းမှုကိုရှုမှတ်တဲ့စိတ်မဖြစ်ဘူးဖောင်းမှုမပေါ်လာရင်ဖောင်းမှုဆိုတဲ့အာယုံလေးမပေါ်လာရင်ဖောင်းမှုကိုရှုတဲ့တတိလည်းမဖြစ်ဘူးဝရိယလည်းမဖြစ်ဘူး ဘောပေါက်လာအဲ့တော့ဖောင်းမှုဆိုတဲ့အာယုံကမမြဲဘူးဆိုရင်သူ့ကိုမိပြီးဖြစ်တဲ့စိတ်စေတသိက်တရားဘယ်လိုလိုမြဲမလဲရှုမှတ်မှုတွေကလည်းဘယ်လိုလိုမြဲမလဲနှစ်ဖက်လုံးကဘာလက္ခဏာရှိတော့အရှုဉာဏ်မှာလည်းဖြစ်ဖြစ်ပဲအရှုခံကလည်းဖြစ်ဖြစ် အာယုံကလည်းဖြစ်ဖြစ်ပဲရှုမှတ်တဲ့စိတ်ကလည်းဖြစ်ဖြစ်ပဲတနည်းအားဖြင့်အာယုံကလည်းအနိစ္စလက္ခဏာရှိတယ်ဒုက္ခလက္ခဏာရှိတယ်အနတ္တလက္ခဏာရှိတယ်ရှုမှတ်တဲ့စိတ်ကလည်းအနိစ္စလက္ခဏာရှိတယ်ဒုက္ခလက္ခဏာရှိတယ်အနတ္တလက္ခဏာရှိတယ်နှစ်ဖက်လုံးမြင်ဖို့လိုလားမလိုဘူးလားဉာဏ်အားကြီးတဲ့ပုဂ္ဂိုလ်တွေဟာတဲ့ အာယုန်နဲ့ရှုမှတ်တဲ့စိတ်အပြင်အဲ့ဒါကိုသိနေတဲ့တတိယစိတ်လို့ပြောပါမယ်တတိယတတိတတိယစိတ်ကလေးကလည်းပို့ပြီးတော့မှသုံးမျိုးသိနိုင်ပါတယ်အာယုန်ရဲ့ရှုမှတ်တဲ့စိတ်ရဲ့အာယုန်နဲ့ရှုတဲ့စိတ်ကိုသိနေတဲ့စိတ်ကလေးရဲ့သုံးခုလုံးတော့သိနိုင်တယ်တဲ့ဒါကတော့ထားပါပဲလေဉာဏ်အားကြီးတဲ့ပုဂ္ဂိုလ်တွေမှသာ သိနိုင်တာဖြစ်တဲ့အခါကျတော့ခုကတော့အာယုတစ်ခုကိုပိုင်ပိုင်နိုင်နိုင်သိနိုင်တယ်ဆိုရင်ကိုပဲကြံတဲ့အဟာတွေအလိုလိုအားကောင်းလာမှာပါအဓိကကတော့အရာအားလုံးရဲ့အနစ်ချုပ်ကတော့မပြတ်မလတ်ရှုမှတ်ခြင်းပါပဲเนาะအတွင်းတတိအရေးကြီးလားမကြီးဘူးလားပညာဖြစ်ဖို့ပရမတ်ဖြစ်ဖို့အတွင်းတတိဆိုတာခါလေရှုဟေးတရားရှုစမှန်ဟေးမှတ်နေတာပဲ တဲ့ပေါင်းတဲ့ပိန်တဲ့မှတ်တဲ့ဝင်တဲ့ထွက်တဲ့မှတ်တဲ့ချွားတဲ့လမ်းတဲ့စတဲ့မှတ်နေတာပဲဥတဲ့အေးတဲ့မှတ်နေတာပဲအတွင်းသတိမပါတဲ့အခါကျတော့၆ကက်ကက်ကြီးဖြစ်နေတာပေါ့အတိညာမပါတဲ့ရှုမှတ်နည်းနဲ့တူလားမတူဘူးလား၆ကက်ကြီးဖြစ်နေတယ်ဒါကြောင့်အတိညာပါတဲ့ရှုနည်းဖြစ်ဖို့ဆိုရင်ပရမတ်ဉာဏ်ကိုဖော်ထုတ်တဲ့အတွင်းသတိကကောင်းကောင်းအလုပ်လုပ်နိုင်ဖို့ကြိုးစားရမယ် သဘောပေါက်တယ်နော်ဒါဆိုရင်မပြင်းတော့ဘူးသူကလေတရားရှုတဲ့ခံမှာအတွင်းတတိပါရင်မပြင်းဘူးအတွင်းတတိမပါဘဲနဲ့ပြင်းကြီးကြီးနဲ့အပြင်းတတိလောက်ကလေးပဲလုပ်နေတဲ့ပုဂ္ဂိုလ်ကြာရင်ပြင်းလာတာပြင်းလာတယ်ဆိုတော့စိတ်ဝင်စားစရာဘာမှမရှိဘူးလေဝင်နေထွက်တယ်ဝင်နေထွက်တယ်ဒါပဲမှနေပါဘူးလို့ဝင်မလဲမသိဘာထွက်လို့ထွက်မှလည်းမသိဗရမ ्या ကိုမဖော်ထုတ်နိုင်ဘူးလေဆရာတော်ကြီးကဗရမ ्या ကို ပြည်တံပရမညာပြည်တံကြောက်တွေကိုပေါ်ထုတ်နိုင်တဲ့ပုဂ္ဂိုလ်တွေတူးနေတယ်ပြည်တံပရမညာပြည်တံကြောက်ကြီးကိုပေါ်ထုတ်နိုင်ဖို့ဆိုရင်အောင်းမေတတိလို့ခေါ်တယ်အတွင်းတတိကအာကောင်းဖို့လိုလားမလို့လားအာကောင်းကောင်းနဲ့တူးလိုက်လို့ရှိရင်ပြည်တံပရမညာပြည်တံကြောက်ကြီးတွေထွက်လာတယ်လို့ပဲဘယ်အထိပို့ပေးနိုင်တော့နိဗ္ဗာန်အထိပို့နိုင်ပါလေနော် အဲ့ဒီအောင်းမေ့တတိလို့ခေါ်တဲ့အတွင်းတတိကတမာတိနဲ့ပညာအားကောင်းအောင်လဲသူကကိုစားပြုပါတယ်။တမာတိနဲ့ပညာအားကောင်းလာအောင်လဲသူကပဲတာဝန်ယူသွားတာ။ဒါကြောင့်တမာတိနဲ့ပညာအားကောင်းဖို့ဆိုရင်လည်းဘာကအရေးကြီးလဲ။အတွင်းတတိကအရေးကြီးတယ်။နော်အတွင်းတတိပါလာပြီဆိုရင်ပြန်မပြင်းတော့ဘူး။သူကစိတ်ဝင်စားကြတယ်အများကြီးဖြစ်လာတယ်လေ။ အပြင်အကြောင်းအရာတွေကိုစိတ်ဝင်စားတော့ဘူးသူရှုဘက်ကိုပဲစိတ်ဝင်စားတော့တယ်အပြင်ကဘလူတွေပညာတွေအာဟင်းကောင်းတာတွေမကောင်းတာတွေဘလူလာတာတွေမလာတာတွေခန္ဓာကိုယ်ရဲ့အပြင်ဘက်ကိုသူကမကြည့်ကြတော့ခန္ဓာကိုယ်ရဲ့အပြင်ဘက်ကအကြောင်းအရာတွေလည်းစိတ်ဝင်စားတော့ရှုဘက်ကိုပဲစိတ်ဝင်စားနေရှုရင်ရှုနေဘလူဖြစ်သွားမလဲအာဘလူပြောင်းလဲသွားမလဲဒီထဲမှာဘာတွေသိစရာရှိသေးလဲဘာတွေသိစရာကြံသေးလဲဘလောက်ထိသိရအောင်မှလဲ နော်သိစရာကြီးများများများများလာတယ်ရှုနေတာတော့ဝီလီထွက်လေပဲရှုနေတာပဲဒါပေမဲ့ဝီလီထွက်လေထဲမှာကိုပဲသိစရာတွေကစိတ်ဝင်စားစရာတွေသိစရာတွေနောက်ခန္ဓာကိုယ်ရဲ့ပြောင်းလဲတာတွေမိမိစိတ်ရဲ့ပြောင်းလဲတဲ့ဟာတွေအကုန်လုံးကတစ်ဖြည်းဖြည်းဖြစ်လာတာရှုနေတာတော့ဝင်လေထွက်လေတစ်ခုတည်းပဲဒါပေမဲ့စိတ်တွေပြောင်းသွားတယ်ရုပ်တွေကြည်လင်လာတယ်စိတ်တွေအေးချမ်းလာတယ်လောဘတွေနည်းလာတယ်ဒေါသတွေနည်းလာတယ်ဒါအတအကျိုးရလက်တွေကလည်းအဲ့လိုထွက်ပေါ်လာတော့သူစိတ်ဝင်စားလာတယ် ကိုရှိခွက်ကိုပဲစိတ်ဝင်စားတယ်သူများစိတ်ဝင်စားတော့ရှိခွက်ထဲမှာပဲစိတ်ကိုနစ်ပြီးတော့ရှုနေတော့တာပဲအပြည့်လူတွေစကားပြောတဲ့စိတ်လည်းမရှိတော့ဘူးတင်ဟာပဲပို့ပြီးတော့စိတ်ဝင်စားတယ်စိတ်ဝင်စားတယ်ပို့ပြီးတော့လှုပ်ချင်တယ်ပို့ပြီးတော့မှစိတ်ကနစ်ပြီးတော့လှုပ်လာတယ်အဲ့ဒီအချိန်မှာယောဂီကတခါတည်းပုံစံကြအထိုင်ကြသွားတော့တာပဲစိတ်အထိုင်ကြသွားတော့တယ်အာယုံနဲ့မှတ်တဲ့စိတ်အာယုံနဲ့မှတ်တဲ့စိတ် ဘယ်လိုအာယုံအမျိုးစားမဆိုသူရှုမှတ်တတ်သွားပြီးတခါလဲမှတ်တယ်မှတ်တယ်ရှုတယ်ရှုတယ်သိတယ်သိတယ်မြင်တယ်မြင်တယ်အကုန်လုံးအဲ့ဒီမှာသိစရာမြင်စရာသဘောပေါက်စရာနားလည်စရာတွေအများကြီးဖြစ်လာတာတွေ့တဲ့အခါကျတော့အတွင်းသတိအားကောင်းတဲ့ပုဂ္ဂိုလ်ကရုပ်ပြန်မပြင်းတော့ဘူးရှုမှတ်ရတာမပြင်းတော့ဘူးစကားလည်းမပြောတော့ပြောပါဆိုတော့မပြောချင်တော့အပြေအကြောင်းအရာကိုဘာမှစိတ်ဝင်စားတော့စိတ်ဝင်စားနေသေးတယ်ဆိုရင်တော့ကိုယ်ကရှုမှတ်မှု အတွင်းတတိအားနည်းနေသေးရင်အပြင်တတိလောက်နေတယ်ဆိုရင်တော့ဒီလိုပဲရေလာဝါလာဖြစ်နေရောမှာပဲเนาะယောဂီကလေးနဲ့မရှိသေးသောယောဂီအဖြစ်ပဲရှိနေမှာလေးလေးနဲ့နဲ့ရှိလာတဲ့ယောဂီဆိုစိတ်ဝင်စားသွားပြီဆိုကြံတာတယ်ခန္ဓာအပြင်ဘက်ကဟာတွေဘာမှမကြည့်ချင်တော့ဘာလို့လို့ပဲတတိမလွတ်တော့ကာမောင်းနာကအစာဆရာကင်နာကအစာကားပေါ်ထိုင်လိုက်တာအစာကားတကားကိုဖွင့်လိုက်တာကအစာ သူကရှုမှတ်မှုနဲ့အာယုနဲ့တစ်ထပ်တည်းတစ်ထပ်တည်းတစ်ထပ်တည်းအဲ့လိုကြာသွားတာ။ကင်တယ်၊တိတယ်၊ထိတယ်၊တိတယ်ဖြတ်တယ်ဖြတ်တယ်အကုန်လုံးကိုအလိုက်နဲ့တိသွားတော့တာပဲ။တိတ်တဲ့အခါမှာလည်းကရင်မောထိုင်တာလေးတိတယ်၊လက်ကလေးထောက်တာတိတယ်၊လဲချလိုက်တာလဲတာနဲ့တိတာနဲ့ဟောလဲတာကလဲနေတဲ့အချိန်မှာစိတ်ကတခြားကိုစိတ်ကူးနေတာမဟုတ်ဘူး။ခန္ဓာကိုယ်ကတဖြည်းဖြည်းဣကြသွားတယ်။ စိတ်ကလည်းဣကြသွားတဲ့ဟာကိုလိုက်ပြီးတည်တယ်တည်တယ်ခန္ဓာကိုယ်ခေါင်းနဲ့ထိပါတယ်တည်တယ်အိယာနဲ့ထိတယ်တည်တယ်ထိတယ်တည်တယ်ထိတယ်တည်တယ်အကုန်ပါပါလက်ကလေးကမြောက်တယ်တည်တယ်ဆောင်းလို့ဆွဲတယ်တည်တယ်ခြုံတယ်တည်တယ်အကုန်လုံးတည်နေတာတည်ပြီးတော့အားလုံးအိတ်တော်မယ်ဆိုတက်ကလေးမမှန်ရှူပြီးတော့ရှုမှတ်နေရင်ရှုမှတ်ရင်ရှုမှတ်နေအိပ်ပြောသွားမနေ့မိုးလင်းတော့လေရှုနေတာလေသူကနိုးတယ်တည်တယ်နိုးလာတာတည်တယ် နိုးတဲ့အခါမှာလည်းရှုမှတ်မှုကအရင်နိုးတာတော့ဖြစ်တယ်။အဲ့လောက်အထိကိုအမှန်နဲ့အာယုံနဲ့ကတခါတည်းအဝင်ဝင်ကြဖြစ်သွားတာ။အတွင်းတတိကိုလိုက်နိုင်တဲ့ပုဂ္ဂိုလ်ကအဲ့ဒီလိုဖြစ်တယ်။အတွင်းတတိအားလုံးကဘု து ကိုမီရတော့အပြင်တတိကိုမီရတယ်။အပြင်တတိအားကောင်းရင်အတွင်းတတိလည်းအားကောင်းလာတာပါပဲ။သဘောပေါက်လား။နှစ်ခုလုံးက ပညာကိုမြုပ်တာရဲ့ပရမတ်ကိုဖော်ထုတ်တာရဲ့ပညာကိုမြုပ်ရင်စိတ်ကတည်ငြိမ်သွားမယ်ပရမတ်ကိုမြုပ်ရင်ပညာတွေပေါ်ပေါက်လာမယ်တမာတိပညာနှမျိုးလုံးအားကောင်းလာမယ်ပေါ်ပေါက်ပြီနော်ဒါကိုလုပ်ရမယ့်လုပ်ငန်းစဉ်ပရမတ်ကိုဖော်ထုတ်တဲ့လုပ်ငန်းစဉ်မှာအလွယ်တကူမြင်နိုင်သိနိုင်အောင်ဆရာတော်ကြီးကမိန့်ကြားထားတာဖြစ်ပါလေဒါကြောင့်ဒီနေ့ ပရမတ်ကိုဖော်ထုတ်ခြင်းဆိုတဲ့တရားကိုနာကြားရသဖြင့်နာကြားရသည့်အတိုင်းလိုက်နာကျင့်ကြံကြိုးစားပွားများအထောက်နိုင်ကြကုန်ပြီလေမိမိတို့ရဲ့ရည်မှန်းချက်ဖြစ်တဲ့နိဗ္ဗာန်ရွှေပြည်မြတ်သို့ဝေကူသောအချင်းလင်းမြန်သောဉာဏ်ပညာတို့ဖြင့်လင်းလင်းမြန်မြန်ကြီးရအောင်ရအောင်ကြိုးစားမရုပ်ပွားများအထောက်နိုင်ကြတဲ့သူတို့ကောင်းများဖြစ်ကြပါစေ။ တေရစေမျက်နှာမေတ္တာပူအောင်ရစေမျက်နှာလေးအာလုံးသောတတ္တ